နေ့ကပြောခဲ့တဲ့နေ့ကအာရတဝိရိယအကြောင်းပြောကြတာတော့ပြောချင်ချင်းရှင်းရှင်းချက်ကြီးယောဂီများထက်ကလောက်တော့သာဓုနဲ့လက်ရှိပေါင်းဆက်ပြီးတော့နည်းနည်းတော့သဘောပေါက်မှာပါပဲအာရတဝိရိယကိုအမျိုးမျိုးဖွင့်ထားပါတယ် နှမျိုးဖွင့်ထားတာလည်းရှိပါတယ်ကာယကဝရိယစေတသိကဝရိယစက္ကစက္ကအထုတ်ခြင်းဖြင့်ဝိရအရှိန်တွေပေါ်တစ်စီးပြီးတစ်စီးပြင်းတယ်လာရေးအတွက်ပေါ်လေဝိရကကိုယ်မှာဖြစ်တဲ့ဝိရကာယကဝိရစိတ်မှာဖြစ်တဲ့ဝိရ စေတသိကဝိရိယနှမျိုးပြတာပါအဲ့ဒီနှမျိုးတွေကကာယကဝိရိယဆိုတာကတော့ဒီကိုယ်မူရာကြီးဖြစ်အောင်လို့တော်တော်လေးကြောကဆက်ရတယ်ဒီရပထုအဲသွားရထံရောရိယပုလေးမျိုးထဲမှာဆိုလို့ရှိရင် သွားတဲ့အရိယာပုံနဲ့ရက်နေတဲ့အရိယာပုံကတော့ဝိရိယအားတော်လေးဆက်ရပါလိမ့်မယ်။လမ်းကြီးတလမ်းကြီးဆုဖို့ရတဲ့ရိုးရိုးဝိရိယလေးတွေလည်းပါနေတာ။ဆောလမ်းချဖြစ်ပြီးတဲ့အခါကြီးခေါ်လည်းပဲဒီကြွားရအမူအရာလေးတွေဖြစ်ဖို့ ဒါလည်းပဲရိုးရိုးအားဆက်ရ။လိုက်အမူအရာလေးတွေဖြစ်ကိုလည်းအားဆက်ရ။ဖိုင်အမူအရာလေးတွေဖြစ်ကိုလည်းအားဆက်ရ။တက်တဲ့ခါမှလည်းပဲဒီခန္ဓာကိုယ်ကြီးတောက်နေအောင်ပေါ့လေထောက်ထိုးရဒါလည်းဆိုပြီးအားဆက်ရ။ဒါတော့ကိုယ်မှာဖြစ်တဲ့ဝိရိယလို့ခေါ်ပါတယ်။အဘိဓမ္မာလိုကတော့ကိုယ်မှာဖြစ်တဲ့ဝိရိယလို့ရှိပါဘူး စိတ်မှာရှိတဲ့ဝိရိယပါသုတ်တန်ကြီးနဲ့ပြောရဖြစ်တော့သိရသွားတဲ့အခါနဲ့ရပ်ပြီးတော့မှတ်တဲ့အခါတော့လေအဲဒီခါမျိုးမှာတော့သုံးလဝိရိယတော်လေးကြီးကြီးမှမှခန္ဓာကိုယ်ကြီးထိန်းထားတော်လေးကြီးမှလေရိုးရိုးဝိရိယရောအားဆက်ပြီးတော့ကျော်လေးလမ်းလိုက်ချတယ်ရတိုင်း ဖြစ်ပေါ်လာတဲ့အမူအရာလေးတွေပေါ့ဆွဲလိုက်တဲ့အခါမှာပေါ့တက်တော့တာလေးနှောင်းလိုက်တဲ့အခါမှာလည်းနောက်ကနေသွန်းလို့ရှိရလေးဆွဲလို့ဖြစ်တဲ့သဘောတရားလေးရင်းချတဲ့အခါမှာလည်းလေးပြီးတော့ပြီးပြီးတော့ကျသွားတဲ့သဘောတရားတွေပေါ့ကျွမ်းလန်းချအမူအရာနဲ့အတူပေါ့လေဓမ္မအစာတော့ဒီလိုမှတ်ရတာနောက်တော့သဘောလေးတွေသတ်မှတ်တွေ့ရတာပါ ရိုးရိုးအားဆိုင်မှုကြောင့်ဖြစ်ပေါ်လာတဲ့ကြွလန်းစာပေါ်မှာဒီအမူအရာလေးတွေကြွလန်းချရက်ကိုအမူအရာလေးတွေပေါ့မလွတ်သားမှလည်းကိုရာအတွက်အားဆက်ရတယ်လည်းမတတ်တာဘူးဘုရားကသူကအထက်ထပ်ပါနေဒီလန်းကိုကြွတဲ့အခါမျိုးမှာဆိုလို့ရှိရင် အားစိုက်တဲ့စိတ်အချိန်မောင်းပေါ်ကြီးချက်ကလည်းကအားစိုက်တဲ့စိတ်ကလေးတွေကြောင့်တည်ချင်းတည်ချင်းအပေါ်ကျွတ်တယ်လည်းကစားလုံးလည်းထူလေးကောင်းမယ်လင်းချတဲ့ခါလည်းထူလေးကောင်းမယ်မမရတဲ့ခါမှာလည်းတခြားလည်းတောက်ပြီးတော့ရက်နေပြီးအောင်ဆိုပြီးတော့အားစိုက်မှုလေးတွေဟာခုနကပြဆက်စားပြီးတော့အချိန်ကောင်းရစွာရှင်းနေတာပဲအဲလိုဖြစ်ပေါ်လာတဲ့အမူအရာလေးတွေတိုင်းကို ဘလွတ်တမ်းဖတ်နိုင်ဖို့ရတဲ့နောက်ကနေအားစိတ်ရှိမှမူလေးမှာပါတဲ့အားစိတ်ကြီးလေးဒါလေးကိုဖြစ်အောင်ကြိုးစားရတာအဲဒီလိုဝိရိယမျိုးကိုတော့ကာယကဝိရိယလို့ဆိုပါတယ်ဉာဏ်ကမှာရှင်းရမှတ်ဖို့ဆိုလို့ရှိရင်တော့ရှင်းရ၆တဲ့အခါစက်နေတဲ့အခါမှာဝိရိယကိုလေးမျိုးရပါ ရရဘုံနှမျိုးနှမျိုးမှာထင်ရှားပါတယ်စတိတိကဝိရိယဆိုတာမျိုးကတော့ထိုင်နေတဲ့အခါရရဘုံလှည့်နေတဲ့အခါပါထိုင်နေတဲ့အခါမှာထိုင်နေတဲ့စိတ်အစီရောက်ထိုင်ရုပ်ဆင့်တဲ့အောက်ကိုထိုင်ရည်ပြီဆိုလို့ရှိရင်သောသာပင်ကအရိယဘုနှမျိုးမှာအားဆက်ရတယ်လို့သိအားဆက်ဖို့မလိုတော့လဲနေတဲ့ခါကျပိုးမလိုတာပဲသူကလဲနေတဲ့ဆာလာလေးခွေကြီးက ဆရာဘုံမှာဆက်လာပြီးသတိခါမျိုးဟာထိုင်တဲ့အခါမှာအောက်ဘက်ဖြောက်ခွေးအပေါ်ရမမရှိချင်းတောက်လိုက်ရှိနေတာကိုရှေ့အဆိုင်ပြီးတော့မှတ်ဖို့ပဲရှိရတယ်။လဲနေတဲ့အခါမှာလည်းပဲအိယာကောင်မှာဆက်လက်ရင်းရှိနေတာ။အဲဒီသဘောကိစ္စကြည့်ဖို့ရတဲ့သက်တော်သက်သာလေးမှတ်ဖို့ဒါရှိရပါတယ်။ စိတ်မှာအာဆိုင်ရတယ်သူကစိတ်မှာအာဆိုင်ရတော့ဆိုင်တဲ့အရိယာပုံနဲ့လဲနေတဲ့အရိယာပုံပါတော့ဖတ်ရတဲ့သဘောကစိတ္တိကဝိရိယဒီလိုစံကံကံမှာပြတာဆိုလိုတာကတော့သွားနေတဲ့ကရနေတဲ့အခါမှာလည်းဒီဝိရိယဆက်ရမယ်အဲ့ဒီခိုက်တမှာပေါ်တဲ့အာယုံ မလွတ်တာပေါ်လေအဲ့ဒီကြီးဆက်ရောက်သွားအောင်လို့တွန်းပို့ရမယ်။ထိုင်နေတဲ့အခါအဲ့ရပေါ်လဲနေတဲ့အခါမှာလည်းအဲ့ဒီခိုက်တမှာရှိနေတဲ့ရှုခွက်အာရုံကြီးစိတ်ကလေးရအောင်လို့အားစိတ်တွန်းပို့ရမယ်အလတ်မရှိရဘူး။ပေါ်ရတဲ့တော့ဒီအကုန်လေးမျိုးလုံးမှာပယ်ရကုန်မှာမလွတ်စီရဘူး။ဒါကအရိယာဘုအကြီးစားကြီးတွေမှာအသေးစားလေးတွေရှိတဲ့အရာမှာအသေးစားလေးတွေခွေးတာဆန်တာပေါင်းတာနဲ့တာ ပြတောက်ခတ်တာမျိုးလုံးပိတ်တာခွန်းတာအစာဝင်တာရုပ်ကြောင်းတဲ့ခုတွေရှိတာတော့အဲ့ဒါလေးတွေလည်းအသေးစိတ်ကမလို့ရအောင်လုပ်ရတာပါပဲဒါမှအဲ့ဒီအားဆက်တဲ့သဘောလေးစိတ်ရလာပြီဆိုလို့ရှိရင်ရှေးရှေးအားဆက်မှုနဲ့နောက်နောက်အားဆက်မှုတွေပေါ့လေမူလအစဆိုးတဲ့ဝိရိယကစာပြီးတော့တစ်ဆင့်တိုးတဲ့ဝိရိယနောက်အဆင့်ဆင့်တိုးတဲ့ဝိရိယရှိပြီးတော့ လေ့ကျင့်ကုန်တစ်ခုဖြစ်လာတာအဲ့ဒါကိုပဲအရကဝိရိယကိုပဲကာယကဝိရိယစိတ္တိကဝိရိယနဲ့ဒီလိုမျိုးခွဲပြီးတော့လက်တွေနဲ့ပေါင်းစပ်ပြီးတော့ရှင်းလင်းပြထားတဲ့အချက်တွေရှိပါတယ်အခုယောဂီကအဲ့ဒီတိုင်းနဲ့အထုတ်ရတာပါလားကာယကဝိရိယလည်းရှိနေတယ်စိတ္တိကဝိရိယလည်းရှိနေတာပါ ဟောမှုပင်ကအစအတိအကျပါတရားရှုဖွယ်အာရုံမှာရှိတဲ့စိတ်ကလေးတန်တန်ရောက်ပါအောင်လို့အားဆက်ဖို့ပေးရမနစ်ပေါင်းရသွားပါအဲ့ဒီမနစ်ပေါင်းရသွားတဲ့ကအစစ်ကံပေါင်းရသွားပါတစ်ချိန်နဲ့တစ်ချိန်ဟာအရှိန်ရပြီးတော့အားကြည့်ပါအထူးသဖြင့်ဝတ္တိကကိုကျော်လွန်သွားပြီဆိုလို့ရှိရင် ပို့ပြီးတော့အားပြရတယ်စိတ်ကြည့်ရတာအဲတော့ရှိကအောင်မှာစိတ်ကလေးရအောင်လို့အားဆိုင်တော့ရောက်သွားတာနဲ့ပဲခုနရှိတဲ့စိတ်ကလေးဟာရှိကမှာခတ်သွားတယ်ခတ်ပြီးတော့ကြည်သွားတယ်ခတ်ပြီးတော့ကြည်သွားတယ်ဆိုတာဟိုကအားဆိုင်ကတော့စိတ်ကလေးကအဲ့ဒါမှမပြတ်ဖြစ်နေတယ်ဆိုတော့အဓိပ္ပာယ်ရပါတယ် ညှပ်ဖြစ်နေတော့တတိမပြတ်ဖြစ်နေတဲ့ရှုကမှာစိတ်ကလေးကငြိမ်ပြီးတော့ကြာခဏကတည်းကလည်းဖြစ်သွားတာအဲဒီလိုအားဆိုင်မှုရဲ့အာယုံမှာစိတ်ကလေးကတ်သွားတာရဲ့စိုက်သွားတာရဲ့မှန်ကန်တဲ့ဟာတွေပဲလေအလွဲတွေမဟုတ်ဘူးအဲသူ့ကိုတရုပ်ခေါ်လို့ရှိရင်ခုနဝိရိယကို သမဝရဝါယနောမဲ့ခြင်းကိုခေါ်ပါတယ်။ဘာလဲဆိုအားစိတ်ခြင်း။တတိကိုလည်းသမာတတိမဟုတ်ဘူးသမာတတိမှန်စွာမှတ်ရခြင်းပေါ့ဒီရခြင်း။သမာဓိကိုလည်းရိုးရိုးသမာဓိတွေမဟုတ်ဘူးသမာသမာဓိသမာသမာဓိဖြစ်သွားတယ်။မြတ်ကြီးရှိပါရဲ့ကသမောယောသမာဓိသမာသမာသမာဓိဆိုတာပါ။မြတ်ကြီးသုံးပါး။အဲဒါကို စကားလေးတစ်လုံးနဲ့သုံးမယ်ဆိုလို့ရှိရင်သမာဓိခန္ဓာလို့ခေါ်ပါတယ်သမာဓိအုပ်စုပေါ့သမာဓိအုပ်စုတရားပေါ့သမာဓိသိက္ခာလို့လည်းခေါ်ပါတယ်သမာဓိစာသနာလို့လည်းခေါ်ပါတယ်ကွာယောဂီအများကြီးခေါ်လို့ရပါတယ်အဲဒါဒီသုံးရင်းရင်းရှိနေတဲ့အခါမှာ စိတ်ထဲမှာဖြစ်တဲ့ဖြစ်နိုင်တဲ့ကိလေသာတွေပေါ့ကိုရတတိသမာဓိမရှိလို့ဖြစ်ခွင့်ရှိတဲ့ကိလေသာတွေကိုအဲဒီသမာဓိခန္ဓာနဲ့ကာကွယ်ထားတာဒီညမလောင်ရင်ကျိုးရင်ကာကွယ်ခြင်းဖြင့်အနိုင်ရမယ်ဆိုတာပေါ့ကျိုးရင်ကာကွယ်ပြီးအနိုင်ရတာနိုင်ထားတော့ရာဂမီးလည်းပဲမတောက်မလောင်ဒေါသမီးလည်းမလောင်နောက် မောဟကြီးလည်းမလောင်နိုင်ဘူး။အဖြစ်လို့လည်းဆိုတော့အမြဲတစေအားဆိုင်နေတဲ့အရဟတဝိဇ္ဇာရှိသူဟာအပ္ပါရသက်ခါဆိုထားပါတယ်။အပ္ပါကအလဲပါသောသစ္စာကအမျိုးအမုံပေါ်ဖုံသက်ခါကမျက်စိမျက်စိအရွေးမျက်စိတွေကိုဒီမှာဉာဏ်မျက်စိမျက်စိဉာဏ်မျက်စိမှာ ရာဂဒေါသမောဟကိလေသာမျိုးစုံတွေလဲပါသွားတယ်။နာမည်ရှိမှာကိလေသာမျိုးတွေလဲပါရှိပါတယ်။အမှတ်ကြီးကောင်းနေပြီဆိုလို့ရှိရင်အဲဒီခိုက်ဆောင်မှာမရှိသလောက်ဒီလိုရှင်းနေတာပဲ။ဒီအပါစကအကျိုးရပါတယ်ကွာ။ဒီမလာရင်ကျိုးရင်ကာဝေးရအဖြစ်အနိုင်ရမယ်ဆိုတော့အနိုင်ရနေတာပဲ။ ယူရီမုံရအောင်လည်းပဲအဲ့ဒီဘုရားကတားနေတာဘုရားတတိကမာကြီးကတားနေတာပဲတားနေတော့ဥအထုတ်တာကအတိညာပြောင်းအထုတ်တာဖြစ်တော့ရမယ်အတိညာရရှိမှာပေါ့ဒါကတော့သမောဟဒီမုံကြီးပေါ့လေဖြစ်နေတယ်အဲ့ဒါအပ္ပဒစိကခေါ်တာပဲနောက်အယုံမရှိတဲ့ ကျက်အောင်လို့ရွယ်စုပေးတဲ့ဆံတော်အဲဒီအာယုံမှာချုပ်ထားတယ်လို့ပေါ့လေဟုတ်လားဥစ္စာကဟုတ်လားဝိတ္တနဲ့ဝိစ္စာကလည်းပဲဇန်တတိကပါနေတယ်ဇန်တတိကပါနေတော့လူဝရဏတရားတွေလည်းကျင်းနေတယ် ။ဇာနဲ့ကနိဝရဏတရားတွေသိအောင်လုပ်ပြီးတော့ခုနဝိရတိတိသမာဓိခေါ်တဲ့သမာဓိခန္ဓာသမာဓိသိက္ခာ၃ပါးကအဖြစ်ပြည့်တဲ့ကိလေသာတွေပါ။တတိမဲ့လို့ဝိရတတိမဲ့လို့ဖြစ်ခွင့်ရှိတဲ့ကိလေသာတွေဖြစ်ခွင့်မပေးဘူး။ဖြစ်ရင်ဖြစ်မှန်းသိတာဖြစ်ဖြစ်ချင်းလည်းသိတာကိုဖြစ်ဖြစ်ချင်းအဲ့ဒါကိုရှိမှပြီးတော့ပြန်လဲတယ်။ကာကွယ်ရေးကုစားရေးရတယ်ကိုအားကောင်းတာလေ။ ဒီတော့ကိုအားကောင်းနေပြီခေါ်ကအပ္ပရသက်္ခဆိုတာပေါ့ဒီဉာဏ်မျက်စိမှာပြိဋ္ဌာဘူယူအကြလဲနေပြီနော်အကြရက်တော်လည်းကိုဖြစ်သွားမှာဝိရိယတတိရဲ့အထောက်အကူကြောင့်အတိအကျပေါ်တဲ့ရှိခွဲအာရုံမှာတစ်ခဏတစ်ခဏဆက်ဆက်ဆက်ဆက်ပြီးကျသွားတယ်ဒီမှာလေးကိုဘုရားမြတ်စွာဘုရားက အနည်းကစိတ်ကြီးဆက်ကတာလို့ဒီလိုအီးတတ်တော်ပါအောင်ဒီပေါ်ပိုင်းမှာတစ်ခဏစိတ်စိတ်ချသွားတော့စိတ်ကြီးဆက်ကတာစိတ်ကဤဆက်ကတာကိုစိတ်ရဲ့အယုဆွဲမှာအယုဆွဲမှာဒီပြတ်မသွားပဲလို့ဒီစွစွစီစီဖြစ်သွားတဲ့ခမာကြီးအနည်းကစိတ်ကြီးဆက်ကတာလို့ခေါ်ပါတယ်အဲဒါကိုကျန်ကမြတ်မှာဖွင့်ထားတာတော့ ဒီကစိတ်တွေကကတာဒီခဏမတ္တဖြစ်ဒီကိုသမာဓိလို့ခေါ်တာ။ဒီကစိတ်တွေကကတာဆိုတာအာရုံပြပေါ်တဲ့အထိုက်တန်လေးပေါ်လေ။အားဆိုင်ပြီးတော့ဆွေးရစွာရှုလို့တခဏစိုက်ချသွားတဲ့သမာဓိတခဏလေးတည်တာဘာမှမချဘူး။တစ်စက္ကန့်။ဒါရင်းတော့ပဲ။အဲတခဏနဲ့ကြည့်တဲ့သမာဓိကိုတခဏခဏလေးစိတ်တမဖို့ဘူး။ တစ်ဖက်ကလည်းမကိုဘူးအဲ့ဒါခဏကသမာဓိပါပဲတူတူခေါ်တော့သောရှိပါရမဏေဤတန္တရာအေသိနာကာရိနာဟောတာမာနောအပိတဝိယစိတ်တန်နိစ္စနာသတိတိအောင်ဒီပေါ်ကိုက်မှာတခဏဆက်ဆက်ကြပါလို့ဆိုတော့ဆံပါတယ်သူဟာတဲ့အာရုံလေးအဲစိတ်တန်နိစ္စနာသတိတိ ဘာဝနာစိတ်ကိုမနှုတ်မရှိရအောင်ပေါ့လေသူကထားနိုင်တယ်။ຢာကနဲ့ဆိုရှားပြီးတော့စိတ်မလုံးရအောင်။သောတာဝင်လို့ပြီးတော့စိတ်မလုံးရအောင်မလုံးရှိရအောင်။ဘာနဲ့ဒီကလေးဆိုပြီးအပိကြောင့်ရတဲ့လောကီအပ္ပနာသမာဓိသမာဓိလိုပါပဲနှိုက်ရှင်ကြလိုက်။ဒီစကားအရဆိုလို့ရှိရင်လောကီဇာရအောင်အားထုတ်လို့ ဖြစ်ပေါ်လာတဲ့အပ္ပနာသမာဓိနဲ့ဉာဏ်ဒီပဲဆိုတဲ့အတိတ်ပဲရပါတယ်။ခုအပ္ပနာသမာဓိကစိတ်ကိုအာယုံမှာကြိုက်ကြိုက်ကြည့်အောင်ထားနိုင်တယ်လို့ဒီခဏကသမာဓိရလည်းအားပြည့်လာလို့ရှိရင်ထားနိုင်ပါတယ်ဆိုတော့။ဆိုရင်အတူတူပဲစိတ်ကိုမလို့ရအောင်ထားနိုင်ရင်အတူတူပဲ။တို့ဘယ်လိုဖြစ်မှာတော့လို့ဆိုတော့ပฏิပတ်ရှင်ကအနတ္တိကူတော်ရဲ့ သမာဓိရဲ့ဆန့်ကျင်ဘက်ဆိုတာတော့ဒီဝရဏတရားတွေပါပဲတရားရှိရာဂဒေါသမောဟကိလေသာတွေပါပဲဒါဆန့်ကျင်ဘက်တွေအဲ့ဒီဆန့်ကျင်ဘက်တွေအစွမ်းဖို့မခံရမှာတဲ့အဲ့ဒါကြီးရှားရှားမှာပေါ်မလာမှဒီဆိုလိုတယ်ဘာမှမခံရဘူးလုံးဝမခံရဘယ်လိုလုပ်ရမလဲဆိုတော့ဘဝတ္တမာနောတဲ့ခုနခဏကသမားကြီးလား ဒီဒီကြောင့်ရှိတယ်လို့ပေါ့ဒီစိတ်ဆက်မပြတ်ဖြစ်နေရင်စိတ်ဆက်မပြတ်ဖြစ်နေရင်ဟုတ်လားကိလေသာရာဂဒေါသကိလေသာစသဖြင့်ကိလေသာတွေမှောင်မှုခံရတော့ကိလေသာဘယ်လောက်ဖြစ်ရမှာလဲဆိုတော့ဤကံတရားနဲ့ရှားမရှိရဘူးတမာတိခါပြောင်းသွားရအောင်ရှိတမာတိနောက်တမာတိနဲ့ဆက်နေရတယ် ကိုယ်တိုင်အာယုံကိုမှတ်နိုင်ရေးအတွက်အားစိုက်ပြီးတော့ပဋိကကပ်ပြီဆိုလို့ရှိရင်ဒီအာယုံမှာစိုက်ပြီးကြတဲ့သမာဓိဟာလည်းပဲဟောဝိရိယတတိသမာဓိဝိရိယတတိရှိတယ်လို့သူလည်းပဲစိုက်ကြနေမှာပဲ။အမြဲတည်းဖြစ်နေ။သာမအမြဲအမြဲတည်းကိုနိဒသရာရှားမရှိရဘူးလေ။အခြားမရှိရဘူး။ဖြစ်သမာဓိလောက်သမာဓိဆက်သွားမှာ။အာယုံကလည်းကြွယ်ကြရင်ကြွယ်ကြမှာပေါ့လေ။ဒီ ပေါ်လာတဲ့အာယုံပေါ်လာတဲ့အာယုံမှာတည်ငြိမ်တဲ့သမာဓိကတသားတည်းလို့ထင်ရတော့အောင်ဒီကနာကာရီကဆိုတာတသားတည်းပေါ့တကြံ့လည်းအဲ့လိုထင်ရတော့ဒီမှာလဲဆိုတော့အာရမဏိလည်းငင်းအတိအကျပေါ်လာတဲ့အာယုံမှာသူဟာလည်းငင်းအတိအကျပေါ်လာတဲ့အာယုံမှာအခြားမပြတ်ရှိသမားဒီလက်သမားဒီတသားတည်းလို့ထင်ရတော့အောင်ပေါ့လေဆက်ကဆက်ကရည်ကြီးကောင်းလို့ဖြစ်နေတယ်ဆိုလို့ရှိရင် ဇာကဒေါသအစရှိတဲ့အနောက်ချက်တွေရဲ့အနောက်ချက်ကြီးမခံရတော့ပါဘူးအနောက်ချက်ကြီးမလွန်မှုနိုင်ပါဘူးတဲ့အပ္ပနာသမာဓိလိုပဲဘာဝနာစိတ်ကိုမလုံးမရှိရေတဲ့အောင်လို့ထမ်းနိုင်စွာရှိတယ်လို့ဒီလိုကျမ်းစာကြီးတော့ပြထားပါတယ်ကျမ်းစာမှာပြတဲ့အတိုင်းပေါ့လေယုံကြည်ရှိမှတ်တဲ့ပုဂ္ဂိုလ်တွေကဒီတိုင်းပဲသိကျုံခံစားနေရတာပါပဲအထူးသဖြင့် ဟိုအထက်ပိုင်းညာနေရောက်သွားမယ်ဆိုလို့ရှိရင်တော့စိတ်ကိုထူးကြတာပါဒီနေ့လားစိတ်ကိုအာယုံကခွာပြီးတော့ထုတ်ကြည့်တာတော့မှမထွက်ဆဲနဲ့ပေါ့လေထွက်ပြီမဲ့လို့ချက်ချင်းကလည်းပြန်ကနေတာလေအဟောကောင်းတော့ပြရပါတယ်ဟိုအစီအရတို့ဘာလို့မှသုံးတဲ့ဘူမကြီးဆိုတဲ့လည်းနဲ့လို့ပြစ်ပြန်လာလည်းနဲ့ပေါ့လေစိုက်ကြနေတဲ့အာယုံကနေပြီးတော့စိတ်ကိုခွာထုတ်ပြီးတော့ဒါကတော့ပြစ်ကြအောင်ကြီးကိုပို့စစ်ကြည့် သွားတော့သွားပြီးတစ်ချိန်ပြန်လာတယ်အဲဒီလောက်ထိဆောင်ရည်တည်ရှိလာမှာအဲဒီပေါ်လာတဲ့ပြစ္ဆုတ်ပါအာယုကြီးဆက်ရအောင်လို့အဆိုင်ဝင်ရှိဝင်ရှိမယ်လို့အဲအားနေတယ်ကျွတ်တော်တော်ဖြစ်နေတယ်အဆိုင်ဝင်ရှိဝင်ဆိုလို့ရှိရင်ရှိခွဲအောင်မှစိတ်ကမကတ်တော့ဒီလိုလည်းမဖြစ်တော့အဲဒီလိုဆိုလို့ရှိရင်ခလိကသမာဓိလည်းဖြစ်တော့တာ အားဆိုင်မှုရော့လို့စတိလွတ်သွားလို့ရှိရင်ဒီခဏိကသမာဓိဆုံးရှုံးသွားတာတစ်ချက်ကတစ်ချိန်လွတ်သွားလို့ရှိရင်တစ်ချိန်ခဏိကသမာဓိဆုံးရှုံးသွားတာပဲဒီတော့တစ်ချိန်လေးတော့အလွတ်မခံနိုင်ဘူးပေါ့လေဒီခဏိကသမာဓိရဲ့အကျိုးနားလည်ပြီးတော့ညံ့ညံ့လုံးလုံးတံပိုးထားပြီးတော့တမန်နဲ့တမန်ဆက်ဆံအောင်အားဆိုင်ဖို့လိုပါတယ် စိတ်ရေးကြည့်ရတော့ဒီလိုယောဂီတွေဆိုအထိုင်စားအကွေးစားအလုံးစားဆရာတို့ခုနကအကြောင်းလေးတွေမှာဥဆောင်စိတ်ကလေးတွေကအစားပါလို့မိအောင်မှတ်မယ်ဆိုတာကိုဆိုထားပါဥဆောင်စိတ်ကလေးတွေနောက်မှာဖြစ်ပေါ်သွားတဲ့ကိုယ်ဝါရီလည်းတစ်ခါတည်းစက်တက်မကပါတော့အားဆက်ပြီးတော့ဆွေးနွေးတဲ့အမှန်ကြီးအဲ့ဒီမှာဆက်ဖြစ်ကြတဲ့ကိရိယာသမားတွေပြည့်စုံသွားအောင်လိုက်ဖို့လိုပါတယ် ဒါတွေကအရေးမကြီးပါဘူးဆိုပြီးတော့ပေါ့ပေါ့ဆဆလုပ်လို့မရပါဘူးဒီဒီကြတော့လေးလေးဆဆလုပ်ပါပါတယ်ဆွဆွရင်းရင်းမှတ်ရပါတယ်ဒီမှာသမစာလက်ဟာသွားတယ်ဆိုလို့ရှိရင်ခုနရားပြသွားတာပါလေရားပြသွားတယ်ဆိုလို့ရှိရင်အားနည်းသွားတာပဲကျိုးများအမြင်ကလေးတွေလုံးပြီးတော့ကြည့်ထားတာပဲအမြင်လေးတွေဒီကိုကြီးအမြင်နဲ့ဆက်လိုက်လို့ဆိုရင်လော်လော်လေးပြတ်သွားတာအားမရှိသေးဘူး အဲ့ဒီအာမကြီးအမြင်လေးတွေကိုတမျက်နဲ့သုံးပြီးစပြီးအများပါလေဒီခုနဲ့တခုပုကလွန်လိုက်လို့ရှိရင်အာဟုတ်ပဲကောင်းတော့အောင်ဒီက energy ခေါ်တဲ့အားတွေထွက်လာတာမြင်းလေးတွေပေါင်းထားတဲ့လွန်ကျိုးကိုနှလုံးတင်သုံးလုံးတင်လေးလုံးစသည်ပါလေကျိုးလေးချော်လေးလေးရှိစိတ်ကိုခိုင်တော့တာလည်းဒီအမြင်လေးအောင်ရှိရှိတော့ပါဘူးဆိုပြီးတော့ပုဂ္ဂိုလ်ဆက်ဆက်လုပ်ရင်တော့ဒီကျိုးကမခံဘူးပဲ မထိုင်ဒီအကျိုးအဆုံးကြဘူး။အဲ့တော့ဒီအကျိုးလေးကျိုးပြင်လေးတွေအကျဉ်းလေးတွေကညှပြီးတော့နေမှဒီခုနဲ့ဒီခုနဲ့ပူကပ်ပြီးတော့နေမှဒါမှအာဖြစ်တာ။ဒါလိုပဲမကလေးကဒီခုနဲ့ဆက်နေတာအာဖြစ်တာ။ဘောပဆက်ကမလုပ်ရဘူး။ဒါလေးကဘာမှဖြစ်တော့ပါဘူးဆိုပြီးတော့အကျိုးမသက်ရောက်ပါဘူးဆိုတော့ဒီလိုလုပ်လို့မရဘူး။ဘုရားကဘုရားမြတ်စွာဟောထားတယ် မဝမငိကပုံညတနမန္တအာဂမိတတိကိုလုံးဖြူစင်စေတတ်တဲ့ဘဝဖြူစင်စေတတ်တဲ့ဘဝတန်ရှင်းစေတတ်တဲ့ဘဝချောမောစေတတ်တဲ့ကုသိုလ်ကောင်းမှုရှိပါလေ။အဲဒီကုသိုလ်ကောင်းမှုရဲ့တိတိခေါ်တဲ့ကုသိုလ်ကောင်းမှုတွေကအကျိုးတရားမှုမရှိပါဘူးဆိုပြီးတော့မဖြစ်နိုင်ပါဘူးဆိုပြီးတော့အထင်မြင်မသေးပါနဲ့။ဘုရားကြားတဲ့ရေစများဟာ ခါအိုးကောင်းကောင်းနဲ့ခါလိုက်လို့ရှိရင်တစ်သိရှိတစ်သိရှိကြပါမလားလို့ရှိရင်ပိုးပြေလာတယ်လို့ပဲအမျော်မြင်ရှိတဲ့ပုဂ္ဂိုလ်ဆိုတာဟာအခုလိုကဏိကသမားကြီးကြီးတည်ရင်းတည်ရင်းရှိရတာဖြစ်တော့ရှိပါများလို့ရှိရင်ကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ်လို့ရှိစိတ်ဆန့်ရှင်းမှုကုသိုလ်တွေပြည့်လာတတ်တယ်ပြည့်နေတာတတ်တယ်ကုသိုလ်တွေသုံးလာတယ်ပေါ့ ဖြစ်စဉ်ပတ်ရှိမှုတွေဒီခါလဲအဲဖြစ်လာတဲ့ဆိုတဲ့အသေးရောဒီမှာဆက်ပြီးဆောက်ပြဟောထားပါတယ်အဲတော့ကိုယ်ဝဆဆမလိုက်ကြပါနဲ့တိတိချာချာလေးလေးစားစားပဲအတိုင်းစားအကွေးစားလေးရှားစားဒီဆောင်ကလေးရစားမိအောင်မှတ်ပြီးတော့ဖြည်းဖြည်းတာတာလေးပေါ်လာတဲ့အာရုံနဲ့ရှိမှတ်တဲ့စိတ်ရတာလေဒီချိန်လာကြပြီးတော့အားဆိုင်ပြီးတော့ဆွေးဆွေးလေးရှိတဲ့အဲဒီမှာစိတ်ဆူဆူလေးတွေစိတ်ခံနိုင်မှပြရလို့လိုပါတယ် အဲဒီလိုပေါ်တိုင်းအယုံတိတိမှာစိတ်ကလေးစိုက်ကြတယ်ဒီဝရဏကိလေသာတွေလည်းပဲမနှောက်ယှက်နိုင်တော့ဇာရောဂမောဟကိလေသာတွေလည်းအနယ်တွေလည်းပဲထိုက်သွားတယ်စိတ္တောဥပ္ပကိလေသာဉာဏ်ဟုတ်အနယ်တွေထိုက်သွားတော့ငြိမ်ကြသွားပြီဆိုလို့ရှိရင်အနယ်ထိုင်လို့ရှိကြီးလာတာပဲအနယ်ကြီးလာတာဒီဝရဏအနောက်ရှိတဲ့ကိလေသာ ဒီတစ်သောက်ပဲဖြစ်နေတာကရာဒေါသမောဟအနယ်ကြီးတိုင်သွားပြီဆိုလို့ရှိရင်စိတ်ဟာကြီးကျက်လာတော့လေအဲဒါကြီးတတ်တာခေါ်တယ်ယုံလာအောင်မယ်နောက်ပိုင်းကျတဲ့ခါကျတော့ကြီးတတ်တာကြီးလာတဲ့ကြီးရောကအနာကောင်းတဲ့ရရလို့ရှိရင်အရေးအလိုလိုထင်လာတယ်ထိရှားတဲ့ကြီးမှာအနယ်ကြီးချနေတော့အဲ့ဒီအရာအနည်းကောင်းရတဲ့ခါမှာအရေးမထင်ဘူးစိတ်တွေထင်လာတယ်ဒီလိုနဲ့စိတ်ပါ ခဏဘုရားတတိသမารီအစွမ်းနဲ့ပေါ့လေဒီကြည့်ရင်ကျင်းပြီးတော့အနေထိုင်သွားတဲ့စိတ်မှာဒီလိုနဲ့စိတ်မှာဟမ်ရှိကြတယ်အာရုံနဲ့မှစိတ်ကွဲလာတယ်ရုပ်နဲ့နာကွဲလာတယ်ကြောင်းကျိုးတွေကွဲလာတယ်အဖြစ်လာတာပဲဆိုမှာခဏအပ္ပရစက္ခဆိုတာပေါ့လေဉာဏ်နဲ့ရှိပါယူရင်းကျင်းသွားတယ်ဆိုတာဒါပြောတာပဲအဲဒီခါကျလို့ရှိရင်သမာဓိတော်ပိတ်ခွေပိတ်ခွေ သဗ္ဗကပ္ပဒါနာတိဆိုတာပါလို့အဲ့ဒါကိုကြည်ရင်အပြည့်အဝရတဲ့ပုဂ္ဂိုလ်ဟာကိုယ်မှာရှိရရှိရကိုကိုယ်ကိုယ်ပြောပြောရှားနေတာသိပါရဲ့သိရတတ်တယ်သိတရားလည်းပေါ်လာတော့ပါဟုတ်ဒီလိုဘောလည်းပဲချိန်ကြည့်တော့မှတ်နေတော့နောက်လူလူလည်းတက်လာအထူးမရှိရပါဘူးအလိုလိုတက်လာအလိုလိုတက်လာတဲ့သမတိကပအမဲ့ခြင်းနဲ့ ပေါ်လာတဲ့အာယုံကိုဖွဲ့ဖွဲ့ရရှာနာကြည့်တဲ့သမာဓိကြီးနဲ့ပညာပေါ်လို့ရှားတဲ့ပေါ်လာတဲ့ကောင်အဲဒီပေါ်ဝင်ကနောက်နေ့ကျမှဆက်ပြီးတော့ပြောပါမယ်။ဒီလိုဒါပဲပြောကြအောင်